ဆရာတော်ဘုရားကြီးနည်းနည်းအာနေပြီးနေမကောင်းမဲ့ဖြစ်နေတဲ့အတွက်ကြောင့်ဆရာတော်ကြီးရဲ့ပူဇာဘုန်းကြီးတရားလာဟောရပါတယ် Today as Yaro is somewhat weak and not feeling well Yaro is uh, taking his place in order to give this, this, this afternoon's discourse ဒီနေ့ဘုန်းကြီးဟောမယ့်တရားကတော့ဖြင့်အပိုင်း၃ပိုင်းရှိပါတယ်ပထမပိုင်းကလူဘဝရဲ့ရခဲပုံတန်ပုံကြီးမားပုံဒုတိယအပိုင်းကလူတိုင်းလူတိုင်းတောင့်တလူကြီးမျက်နှုနေတဲ့တရား၄ပါးတတိယအပိုင်းကဝိပဿနာရှုမှန်းဤ၃မျိုးအဲ့ဒီအပိုင်း၃ပိုင်းကိုအကျဉ်းချုပ်ပြီးတော့ The topic of today's talk will be is divided into three namely the first one is uh, how the rarity of humanhood how it is rare, rare to be reborn as a human being secondly four ways of uh, four things which people cherish to obtain. The third one is the practice of vipassana. This, these will be given in brief. ပထမပိုင်းအနေနဲ့တနေ့သောအခါမှာမြတ်စွာဘုရားရှင်ကလူဘဝရခဲ့ပုံကိုဟောကြားတော်မူပါတယ်။အဲဒါလိုဟောကြားတော်မူတဲ့အခါမှာ ဥပမာတစ်ခုကိုပုံဆောင်ပြီးတော့ဘုရားကဟောကြားပါတယ်။အဲဒီဥပမာပုံဆောင်ဟောတဲ့တုတ်တန်ကိုကာဏကစ္စပတုတ်တန်လို့ခေါ်ပါတယ်။ One day the Buddha gave a discourse about the rarity of humanhood and in that uh, the Buddha as usual gave the, a simile the simile of the blind turtle ဘယ်လိုဟောသလဲဆိုတော့ယဟန်တို့မျက်လုံးအစုံကန်းနေတဲ့လက်ကန်းကြီးတစ်ကောင်ရှိတယ်အဲ့ဒီလက်ကန်းကြီးဟာ သမုဒ္ဒရာ ရေအောက်မြေပြင်ပေါ်မှာသူသွားလိုရာနေရာကိုလျှောက်ပြီးတော့သွားနေပါတယ်။ အဲ့ဒီလက်ကမ်းကြီးဟာအနှစ်တရာကြာမှတစ်ခါတစ်ခါရေမျက်နှာပေါ်သို့ပေါ်လာပါတယ်ပေါ်လာတဲ့ခါမှလည်းခဏလေးပေါ်ပြီးတော့တစ်ခါရေအောက်ပြန်ဆင်းသွားတာပါပဲအဲ့ဒါလိုနဲ့ပဲအဲ့ဒီလက်ကမ်းကြီးဟာသမုဒ္ဒရာကြီးထက်မှာပေါ်လိုက်မြုပ်လိုက်နေပါတယ် And this is how the Buddha gave a discourse. At one time there was uh, a blind turtle moving about in the ocean. It moved about in the ocean all over the places. And it came up to the surface of the ocean once in a hundred years. After it came up to the surface, it went down again. Then it would come up once in another hundred years. And in this way, it was living and moving about in a vast ocean လက်ကမ်းကြီးလိုပဲသမုဒ္ဒရာရေပြင်ပေါ်မှာလေတိုက်တဲ့နေရာတွေမျောပွာပြီးသွားနေတဲ့အပေါက်တစ်ပေါက်ရှိတဲ့ဝါလုံးတစ်လုံးလည်းရှိပါတယ်အဲ့ဒီဝါလုံးကြီးကလည်းပဲရေမျက်နှာပေါ်မှာလေတိုက်တဲ့နေရာကိုလွတ်မျောပြီးတော့သွားနေပါတယ် like the blind turtle there was also a bamboo. This bamboo must be a large one with one hole in it. Moving about, being floated, drifting along in the current or in the current and in, in the wind over the surface, on the surface of the ocean. Nitya Gyama Takataka Pola Yimyana Bo Pola Lekangji Ha. အဲ့ဒီလက်ကံကြီးပေါ်လာတဲ့အခါနဲ့ သမုဒ္ဒရာရေမျက်နှာပေါ်မှာလိတ်တိုက်ရမျောပါသွားနေတဲ့ဝလုံးကြီးဟာတနေ့သောအခါမှာ အကြောင်းတိုက်ဆိုင်ပြီးတော့ဝလုံးပေါက်ခေါင်းတဲ့ကိုလိတ်ကန်ကြီးကောင်းဟာစွန့်ပြီးသွားပါတယ်။ And this way, this blind arrow was moving about and it came to the surface once in hundred years. And as just like this blind arrow, The bamboo also was drifting along in the current of the ocean and it has, has a hole in the bamboo enough for, wide enough for the head of the turtle to go into. So one day, by chance, the turtle was able to push its head into the hole of the bamboo. ဒီလိုအနှစ်ပေါင်း100ကြာမှရေမျက်နှာပေါ်ပေါ်လာတဲ့လက်ကန်းကြီးရဲ့ခေါင်းနဲ့မျောချင်ရမျောနေတဲ့ဝလုံးခေါင်းကြီးဟာဒီလိုသုံးမိတဲ့သုံးမိနိုင်မယ်ဆိုတဲ့သဘောတရားဖြစ်နိုင်မဖြစ်နိုင်ကိုဒီတရားနာနေရတဲ့ပုဂ္ဂိုလ်တွေများစဉ်းစားဖို့ပါပဲဒီဟာဖြစ်နိုင်သလားမဖြစ်နိုင်ဘူးလားဆိုတာစဉ်းစားဖို့ပါပဲ So when he said when he said in 100 years Once in a hundred years, this big turtle came out of the surface of the ocean, and there was this bamboo with one hole floating, drifting along the currents. And uh, it is said that uh, at one time, this turtle was, this blind turtle was able to uh, push its head into the hole of that bamboo, which was drifting at random. Now, what do you think? Is it possible or not? အဲ့ဒီလက်ကန်ကြီးရဲ့ဥကောင်းနဲ့ဝလုတ်ပုတ်ထဲကိုသွားပြီးသွန်းမိတာကလွယ်ကူပါသေးတယ်လူဘဝလူကောင်းတယောက်လူကောင်းသူမွန်တယောက်လူဆိုလို့ခေါ်လောက်တဲ့ Now whether it's possible or not let us say this blind turtle was able to push its head into the hole of this bamboo which is all moving at random let us say it is possible but to become a good human being a human being which can be called a human being or worthy human being. To become a worthy human being is more difficult than this uh, incident. လူဘဝရဖို့ဆိုတာဒီထက်ပိုပြီးတော့ခရင်တယ်လူဘဝရဖို့ကဒီထက်ပိုခရင်တယ်ဆိုတော့မိစ္ဆာရှိတယ်ကဘာလောကကြီးမှာလူတွေအများကြီးပါပဲဘလို့ခရင်တယ်လဲခရင်တဲ့လူဆိုတာက ပါမန်လူဒန်းစားပုဂ္ဂိုလ်မျိုးကိုဆိုတာမျိုးမဟုတ်ဘူးတခိုးတမြလူစုပ်လူမိုက်အောက်တန်းစားလူတွေကိုဆိုလိုတာမျိုးမဟုတ်ဘူးရခဲ့တဲ့လူဆိုတာအခုတရားနာနေရတဲ့နိဗ္ဗာန်ကိုလိုလားပြီးတော့တတိပဋ္ဌာန်ဝိပဿနာတရားကို ရှာမိနေကြတဲ့လူအဲ့ဒီလူမျိုးကိုသာလေရခဲ့တဲ့လူလို့ဥပမာပေးပြီးတော့ပြဟောပါတယ် When you say humanhood is a rarity. Of course, there are many people in the world, so many billions of human beings in the world. Do we mean all these human beings? We don't mean all these human beings. What do you mean? We don't mean the robbers, thieves, fools, in this, as, uh, in this case. It is not ordinary persons. What is rare is the kind of person like you all people who are here, practicing the Dhamma in order to realize Nibbana, the truth seekers. Such people are very rare. This is what is meant at this time. နိဗ္ဗာန်ရောက်ကြောင်းဖြစ်တဲ့တတိပဋ္ဌာန်တရားကိုရှုမှတ်ပွားများဖို့အရေးကြီးပုံကိုမြတ်စွာဘုရားဟောကြားတော်မူပါတယ်။လူဘဝရလာတဲ့အခါမှာပေါ်ပေါ်ဆဆမနေပဲနဲ့တန်ဖိုးရှိတဲ့လူတစ်ယောက်ဖြစ်အောင်လောကမှာတန်ဖိုးရှိရှိနဲ့လူတစ်ယောက်ဖြစ်အောင်အိုနာသေးဆိုတဲ့ဒုက္ခကလွတ်လွတ်သွားတဲ့နိဗ္ဗာန်ကိုကူးသွားနိုင်အောင်အဲ့ဒါလိုလူမျိုးဟာအလွန်ရခဲ့တယ်လို့ဘုရားကဟောကြားတော်မူပါတယ်။ So what the Buddha meant uh, about the verity of humanhood is that uh, kind of person with what a human being, truth seekers, seekers of nibbana, for the practice of satipatthana, such is what is what is meant by the verity of humanhood. And uh, the kind of human being who is uh, very uh, worthwhile as a human being in order to practice the satipatthana, to be free from the sufferings of round of existences, which are subject to old age, disease and death. Such are the people uh, who are very rare to get. ကိုကနေ့တတိပဋ္ဌာန်တရားရှုမှတ်နေကြတဲ့ပုဂ္ဂိုလ်တွေပြန်စဉ်းစားကြည့်ပေါ့ဒီတရားကိုအလိုရှိပြီးတော့တရားအထုံနိုင်ငံနေကြတဲ့ပုဂ္ဂိုလ်တွေဟာမိမိရဲ့ကိုယ်တွင်းမှာ ဖြစ်ပေါ်နေတဲ့တရားတွေကိုရှုမှတ်ဖို့ရန်အတွက်စိတ်ဆွမ်းအားတွေစူးစိနေရတာဘလောက်ကြည့်ပင်ပန်းလဲ။သမာဓိဖြစ်ပေါ်လာဖို့ရန်အတွက်ပေါ်နေတဲ့အာယုံပေါ်မှာအမှန်တိုင်းသိဖို့ရန်အတွက်အမှန်တရားကိုသိဖို့ရန်အတွက်မိမိရဲ့စိတ်ကလေးကိုဘလောက်ထိစွန့်အင်တွေထားပြီးတော့စူးစိနေရတယ်ဆိုတာအဲ့ဒါစဉ်းစားကြည့်တော့ So just imagine you all are practicing the way of mindfulness satipatthana and how you are exerting energy energetically noting so as to be concurrent with the object applying your mind taking an aim at an object to be precisely sustained on object of attention in order to concentrate your mind? How much have to have you uh, how much you have to exert your energy in order to just concentrate your mind on the arising object. You have to uh, use a lot of energy in order to do so. So, practicing in order to realize Nibbana is not an easy practice. ကာဏကစ္စပသုတ်တံမှာကတော့ဘုရားဟောတော်မူတာကတော့အကျေအဝန်းအများကြီးပါပဲ။ဒါမှလည်းဘုန်းကြီးဒီနေရာမှာပြာယုလေးနေနဲ့တတိပဋ္ဌာန်တရားရှိမှပွားများနေရတဲ့ပုဂ္ဂိုလ်တွေမိမိရဲ့ဘဝကိုတန်ဖိုးကြီးမားစွာထပြီးတော့ကြိုးစားအထောက်အကူရန်အတွက်တိုက်တွန်းတဲ့စကားအနေနဲ့သာဒီလောက်ပြောပါတယ်။ Of course, uh, as regards the practice of Satipatthana, the details of this practice have been given by the Buddha in detail. There are much to talk about. However, at this point, uh, shall just give briefly how one has got to exert energy in order to practice Satipatthana. နပါတ တောင်းတလူကြီးမြန်လို့နေတဲ့တရား၄ပါးကိုခုဘုန်းကြီးဆက်ပြီးတော့ဟောပါမယ် As the next part of the discourse, Zara would like to go on to talk about four things which are cherished by everyone. လူတိုင်းတောင်းတမြန်လို့တဲ့တရား၄ပါးဆိုတာကတစ်ကာမနှစ် ने सूर्य तिया තුන් बारे So there are four things. One is karma, atta, dhamma, and mokha. These are the four things which are cherished by everybody. Karma asura Lurai lurai ဆိုတာကလူတိုင်းလူတိုင်းဟာ မိမိကချစ်ခင်မြန်းလို့တဲ့ပုဂ္ဂိုလ်တွေနဲ့သာလေအတူတကွနေထိုင်ကြရတယ်ထို့တူမိမိကို ချစ်ခင်မြန်းလို့တဲ့ပုဂ္ဂိုလ်တွေနဲ့သာလေအတူတကွနေထိုင်ကြရတယ်ဒါသလိုမိမိကချစ်ခင်မြန်းလို့ရတဲ့ပုဂ္ဂိုလ်တွေမိမိကိုချစ်ခင်မြန်းလို့တဲ့ပုဂ္ဂိုလ်တွေမိမိချစ်ခင်မြန်းလို့ရတဲ့ဇနီးခင်ပွန်းသားသမီးမိတ်ဆွေ စတဲ့ပုဂ္ဂိုလ်တွေအဲ့ဒီပုဂ္ဂိုလ်တွေနဲ့သာအဲ့ဒီပုဂ္ဂိုလ်တွေရဲ့အတိုင်းအဝိုင်းတွေမှာသာနေလိုတဲ့ဆန္ဒဟာရှိကြတယ်အဲ့ဒါလူတိုင်းရဲ့ဆန္ဒသဘောတရားပါပဲ As regards the first one karma everybody cherishes love everybody cherish uh, wants to live with both those people whom they love or who love them. In this way, they want to move about in a society where there is mutual love. One loves others and one is loved by the others. In this way, one wishes to live with uh, members of family, wife or spouse, or children, or friends, as the case may be. And this is what everybody cherishes to do. မိမိမချစ်ခင်တဲ့ပုဂ္ဂိုလ်မိမိနဲ့ယံဘက်ခဲ့တဲ့ပုဂ္ဂိုလ်တွေနဲ့ဘယ်သူမှ အတူတကွအနေထိုင်လို့ဆန္ဒမရှိကြပါဘူးထို့အတူပဲမိမိကိုမုံတီးနေတဲ့ပုဂ္ဂိုလ်များနဲ့လည်းပဲဘယ်သူမှနေလိုတဲ့ဆန္ဒမရှိကြပါဘူးဒါရဲဆိုတော့ကိုကမုံသူသို့မဟုတ်ကိုကိုမုံသူများနဲ့အတူနေရမယ်ဆိုရင်ကိုယ်လည်းဆင်းရဲတယ်စိတ်လည်းဆင်းရဲတယ်အန္တရာယ်လည်းကြီးမားတယ် သူ့ရဲ့တော့ကတရားတွေကလည်းအမျက်ရှိနေရတယ်။ဒါကြောင့်လူတွေဟာလူတိုင်းလူတိုင်းဟာမိမိကိုမုန်းသူမိမိကမဖြစ်ခင်တဲ့ပုံကိုယ်တွေမိမိနဲ့ရံစီဖြစ်တဲ့ပုံကိုယ်တွေနဲ့သူတကွနေလိုတဲ့ဆန္ဒဘယ်သူမှမရှိကြပါဘူးတဲ့ Conversely, nobody wants to live with an enemy or a person who doesn't like you, nor wants to uh, live with a person who doesn't, uh, whom one doesn't like. Because if one is living with a person who doesn't like you or whom you don't like, then there's bound to be physical and mental suffering. And there can be, it can be harmful and there will be a lot of worries about such associations. So people will avoid such society or such association. People do not want to wait, uh, associate with a person whom they don't like or who don't like them. ကိုဒီဗမာပြည်လာပြီးတော့သတိပဋ္ဌာန်တရားအထုတဲ့အခုယောဂီတွေပေါ့အခုတရားနာတဲ့ယောဂီတွေပေါ့ကိုမိသားစုတို့နဲ့ကိုခွဲခွာပြီးတော့လာရတဲ့အခါမှာစိတ်ထဲမှာဘယ်လိုနေလဲဆိုတာကိုယောဂီတွေကိုယ်တိုင်စဉ်းစားရင်သိပါတယ်။ ဒါကြောင့်မို့လူတိုင်းလူတိုင်းဟာကိုခင်မြန်းလို့ရတဲ့ပုဂ္ဂိုလ်တွေနဲ့မိမိခင်မြန်းလို့တဲ့တတ္တဝသင်္ခါရတရားတွေနဲ့ကိုယ်ကွင်းပြီးတော့ဖက်ခွာပြီးတော့နေလိုတဲ့ဆန္ဒကဘယ်သူမှမရှိကြဘူးဆိုတာအနော်ထင်ရှားပါတယ် So just imagine in your own case that you all have come a long way leaving behind your uh, dear ones and how would you feel when you are here for two months So nobody wants to part with loved ones and how one would feel if one is parting with the loved ones. အကယ်၍သာယောဂီတွေဖြစ်နိုင်မယ်ဆိုရင် ကိုမိသားစုတွေနဲ့ကို နေတိုင်းတယ်လီဖုန်းနဲ့စကားပြောခင်မှာပါပဲဒါမိသားစုတွေပေါ်မှာခင်မင်မြတ်လို့တဲ့မေတ္တာတရားကြီးမားပုံကိုမိသားစုတို့နဲ့မခွက်ခွာနိုင်ပုံသဘောတရားတွေဟာမနှက်ချပါရဲ့ It is quite obvious that uh, if only you are able to You are giving this uh, telephone, each of you, you may be calling your home very often, or they may be calling you. It might disturb your practice, of course. But if you have a telephone nearby, it is handy, you might wish to give a call, at least say hello, and how, how are you, things like that. And this is, this shows that uh, people uh, feel very much how they would feel, how you would feel when you are parting with your loved ones. ဒါနံပါတ်1ကာမဆိုတဲ့တရားရဲ့ပန်ရောက်စဉ်ကြီးမားဖို့ကိုယ့်ရဲ့မိသားစုတွေပေါ်မှာမေတ္တာတရားကြီးမားပုံကိုဘုရားကကာမဆိုတဲ့တရားနဲ့ဟောပေါ်ပြီးတော့တတ်ထားတဲ့သဘောတရားပါပဲ။ And this is how the Buddha has given this discourse, how one becomes attached, how, how uh, serious is this attachment to loved ones. Hence, the Buddha gave this discourse under the heading of karma. ဒုတိယကတော့ဒီအထအထဆိုတာဟာမိမိချင်းမြန်းလို့တဲ့ပုဂ္ဂိုလ်တွေစားဝတ်နေရေးကျမ်းမာရေးတဲ့အတွက် ငွေကြေးတွေပြည်စုံလိုခြင်းပြည်စုံရန်အတွက်ရှာမိခြင်းရလာတဲ့ငွေကြေးများဖြင့်မိမိတို့မိသားစုတို့နဲ့ချစ်ခင်ရတဲ့မိသားစုများနဲ့အတူတကွခံစားလိုခြင်းကိုမိသားစုတွေမပင်ပန်းမဆင်းရဲစေလိုတဲ့အတွက်ကြောင့်မို့အကျိုးများစွာ မိသားစုတွေမှာလိုလားခြင်းသဘောအဲ့ဒါကအထာလို့ဆိုရတယ် Uh, the second part is after of which uh, the Buddha says that uh, people would uh, pursue wealth, material things in order to look after or feed the loved ones. And they, you don't want to you don't want to see your other members of the members of the family suffering is due to one of material things. So you do all sorts of things. Uh, you make all, all efforts in order to earn your livelihood so as to be able to look after your loved ones. မိမိချစ်ခင်မြန်လို့တဲ့ပုဂ္ဂိုလ်တွေစောင့်အောင်နေပြီးပြည့်စုံရန်အတွက်ပြည့်စုံတစ်ထက်ပြည့်စုံအောင် လူတွေဟာနေ့စဉ်နေ့တိုင်းရှာဖွေလုတ်ကင်နေရတယ်တနိုင်ငံမှတနိုင်ငံကိုသွားပြီးတော့အလုပ်တွေလုပ်ရတယ်အဲ့ဒီလုပ်တဲ့လုပ်ငန်းတွေကဘယ်သူ့အတွက်လုပ်နေသလဲလို့အကြောင်းပြန်ရှာတဲ့အခါမှာကိုဖြစ်ခင်မြန်းလို့တဲ့မိသားစုတွေစဝော်နေရေးပြည်စုံတဲ့တက်ပြည်စုံအောင် လုပ်ကင်နေတာပဲ So in this way people go about earning livelihood for the sake of oneself and members of the family, moving about from one place to another, from one country to another, day and night. And all these things are for oneself and for the sake of the loved ones, so that they will not be in one of uh, material things. ငွေကြေးချမ်းသာတဲ့ပုဂ္ဂိုလ်တွေဆိုရင်အမှန်တန်ကြီးကျယ်တဲ့ကုမ္ပဏီကြီးတွေတည်ထောင်ပြီးတော့လုပ်ငန်းတွေလုပ်တာစက်ရုံကြီးတွေအလုပ်ရုံကြီးတွေကိုတည်ထောင်ပြီးတော့လုပ်တာအဲ့ဒီလုပ်ငန်းတွေအကုန်လုံးကိုအကြောင်းကြံရှာမယ်ဆိုရှင်သူလုပ်တဲ့လုပ်ငန်းတွေဟာကိုမိသားစုတွေချမ်းချမ်းသာသာနဲ့နေထိုင်စေလိုတဲ့ဆန္ဒကြောင့်ဒီလုပ်ငန်းတွေကြီးကိုသူလုပ်တယ်ဆိုတာဓမ္မထင်ရှားပါတယ် It is also quite obvious that uh, those people who are uh, working for a company or factory or corporation in a big way, the root cause lies in a search for material wealth to maintain one's family. ဒါရအထာဆိုတာဟာမိမိချစ်ခင်မြန်လို့ရတဲ့ဘုံမိသားစုတွေစားဝတ်နေရေးအဖက်ဖက်ကနေပြီးတော့ so this is how one is uh, pursuing material wealth in order to look after one's own family as regards food, clothing and shelter. တတိယဓမ္မဓမ္မဆိုတာက လူဆိုတာတဦးတယောက်တည်းနေထိုင်လို့မရနိုင်ဘူးအစုအဝေးနဲ့နေထိုင်ရတဲ့ပုဂ္ဂိုလ်မျိုးဖြစ်တဲ့အတွက်ကိုယ့်ရဲ့သဝန်းကျင်မှာရှိတဲ့ပုဂ္ဂိုလ်တွေကမိမိကိုကဲ့ရဲ့ရှုပ်ချမှာအပြစ်တင်မှာအင်မတန်ကြောက်ကြတယ်အင်မတန်ကြောက်ကြတဲ့အတွက်ကြောင့်မို့လူရဲ့ကိုကြည့်တရားတွေကိုကြည့်ပြီးတော့ လူကုတ်จิตတရားတွေနဲ့အညီကောင်းမွန်စွာ နေထိုင်ရတယ်။အဲဒါလို့လူကုတ်จิตတရားတွေနဲ့ကောင်းမွန်စွာနေထိုင်တာပဝန်းကျင်လူတွေကကိုယ့်အုပ်ကိုကဲရဲမှစိုးတဲ့အတွက်ကြောင့်မို့ဓမ္မနဲ့အညီနေထိုင်တဲ့သဘောတရားပါပဲ။ Now the third part of this uh, thing is dharma that means uh, people are living in society they cannot live alone all the time Sometimes you may be able to stay alone while you are, for instance, while you are practicing the Dharma. But uh, in normal life, you stay in uh, society, in groups. So when you are doing that, you are always conscious of being criticized by the society, by the surrounding, by the community, if you make any mistakes, if you uh, infringe or if you uh, not you are not able to conduct yourself in the right way. Uh, so in order to be ethical and moral, you have to live in a good way. Uh, that is uh, why one has got to pursue this Dhamma. လူကြီးဝတရားဆိုတာအမတခိုင်မြဲဖို့လိုအပ်ပါတယ်လူကြီးဝတရားတွေပြည့်စုံသွားမယ်ဆိုရင် ဒီပုဂ္ဂိုလ်ဟာလူကောင်းတရားမဟုတ်တော့ဘူးခုကမ္ဘာလောကကြီးမှာဆိုစိတ်စိတ်စီစဉ်လိုက်မယ်ဆိုတဲ့အခါကျတော့လူတွေဟာလူပြောတရားတွေခေါင်ပါပြီးတော့ကိုကြီးတရားတွေအမတန်ပျက်စီးနေတဲ့အခါကြီးဖြစ်တယ်။ဒါကြောင့်မို့ပန်းဝန်းကျင်နဲ့အတိုင်းဝန်းနေနေတဲ့ပုဂ္ဂိုလ်တယောက်ဟာလူပြောတရားပြည့်စုံဘူးဆိုတာအမတန်မှအရေးကြီးပါတယ်။ it is quite obvious that uh, this ethics and uh, morality are very important because you are living in a society. And nowadays, as you know, this is the age of degeneration, de demoralization. People, the moral of the people are going down. So it is, uh, you are very conscious that you are able to, that you should live in a good way, according, uh, live with good conduct and good ethics. ကိုယ့်ရဲ့မိသားစုအတွက်စောင့်ဝန်နေရေးလုပ်ငန်းတွေလုပ်ကင်တဲ့အခါမှာရှာဖွေတဲ့အခါမှာလည်းပဲလူပြေဝတရားတွေချွတ်ယွင်းပြီးတော့လူပြေဝတရားတွေတက်စီပြီးတော့ရှာဖွေစူးစောင်းတဲ့ပုဂ္ဂိုလ်တွေမျိုးလည်းရှိရဲ့လူပြေဝတရားတွေကိုမပြည့်စည်စေဘဲနဲ့တရားတရားနိလအတိုင်းရှာဖွေတဲ့ပုဂ္ဂိုလ်တွေလည်းရှိတယ်။ဒါကြောင့်မို့အဲ့ဒီနှမျိုးထက်မှာဆိုရှင်ဒီဓမ္မဆိုတဲ့ပုအရာ When one is pursuing his material wealth for the sake of maintenance of oneself or one's family, uh, there are two ways. One is uh, uh pursuing this uh, wealth, uh, going in pursuit of wealth, uh, in an immoral way, unethical way. Another way, another method, another uh, way is uh, to pursue wealth ethically and morally. So all of these things, uh, the Dhamma way is the right way to pursue one's wealth. That is what the Buddha said as regards this topic of Dhamma. ဓမ္မဆိုတဲ့လူကျင့်ဝတ်တရားဘယ်လောက်ကြီးအရေးကြီးသလဲဆိုရင် အခုသတိပဋ္ဌာန်တရားအထုံနေရတဲ့ယောဂီတွေကိုจิตတိလတရားပျက်စီးသွားမယ်ဆိုရင်တရားရှိကိုတုတ်တယ်ပြီးသွားလို့မရဘူးအထုလို့မရဘူးလူရဲ့လူကျေဝတိလခုခုပျက်စီးသွားမယ်ဆိုရင် အထုနေတဲ့သတိပဋ္ဌာန်တရားရှိကိုတုတ်တယ်သွားလို့မရဘူးရှင်ယဟန်များလည်းဒီအတိုင်းပဲမိမိတို့ပြည့်သုံးရတဲ့ကိုจิตတိလတရားတစ်ခုခုချွေရင်သွားမယ်ပျက်စီးသွားမယ်ဆိုရင် ဒီသတိပဋ္ဌာန်တရားရှုတိုးပြီးတော့သွားလို့မရဘူးဒါကြောင့်လူကျေဝတ်သီလကိုကြည်တရားဆိုတာဟာလောကမှာလည်းအရေးကြီးတယ်လောကုတ္တရာဘက်မှာလည်းအလွန်ရေးကြီးတဲ့တရားဖြစ်တယ် So this is how that uh, the importance the Buddha stressed the importance of ethics and morality. Now as for the yogis, they are they have taken the precepts, they observe the precepts. As for the monks, they have their These are disciplinary rules to observe so as not to break or weaken them. If they cannot sustain this sila properly without breaking or weakening them, uh, if they are able to sustain it, they will be able to progress in their practice. Otherwise, they will not be able to make any progress in the practice of Satipatthana. နံပါတ်၄ကတော့မောက္ခဆိုတဲ့တရားဖြစ်တယ်မောက္ခဆိုတာဟာလွန်မြောက်ရေးတရားလို့ဆိုလိုပါတယ်လွန်မြောက်ရေးတရားဆိုတာဟာနှစ်မျိုးရှိတယ်လောကီအတွက်လွန်လပ်မှုတရားလောကုတ္တရာအတွက်လွန်လပ်မှုတရားလို့နှစ်မျိုးရှိတယ်ဒီနေရာမှာကတော့ဖြင့်လောကုတ္တရာတရားကိုလူလာတယ်မောက္ခဆိုတဲ့တရားဟာလောကုတ္တရာတရားကိုဆိုလိုတယ် Now the fourth one is moksha liberation Now there are two kinds of liberation worldly liberation (lokya) and supermundane or spiritual liberation (logotra). At this point, uh, the second, the latter one is what is meant when the Buddha says about moksha, liberation. We go in pursuit of the truth to realize nirvana so as to be able to be liberated moksha from the realm of existences which are subject to old age, disease and death. ခုယောဂီတွေသတိပဋ္ဌာန်တရားအထုံနေတယ်ဆိုတာဟာ လောကုတ္တရာတရားဘဝလုံးမြေတရားကိုရှာမိတာပါပဲဒီတရားဟာမောက္ခတရားပါပဲအဲ့ဒီမောက္ခတရားနိဗ္ဗာန်တရားကိုရမှသတ်လူတွေဟာကိုရတဲ့ဒုက္ခနာရတဲ့ဒုက္ခသိရတဲ့ဒုက္ခမှလောဘလွန်ပြောက်သွားမယ်ဒါကြောင့်မို့လောကုတ္တရာတရားဟာဘဝလုံးမြေတရားဖြစ်တဲ့အတွက်ကြောင့်မို့သူ့ကိုမောက္ခတရားလို့ဆိုတယ်ဒါဆိုယောဂီစပိတ်တစီဝေယ mindfulness စတိပဋ္ဌာနာ So to be able to be liberated from the round of existences subject, uh, uh, which are subject to universal suffering of old age, disease and death, and uh, to see Nibbana. So this is uh, here when we say Mokka, it means the Lokutara, supramundane, in the supramundane sense of liberation. ခုပြောလာခဲ့တဲ့လူတိုင်းတောင့်တမြန်းနိုးတဲ့ဆိုတဲ့တရားကာမအဋ္ဌဓမ္မမောက္ခဆိုတဲ့တရား၄ပါးမှာအချုပ်အချာတရားကနံပါတ်3ဖြစ်တဲ့ဓမ္မပါပဲဓမ္မဆိုတဲ့လူပြောတရားရှိမှလောကမှာလည်းတင့်တယ်နိုင်တယ်လောကုတ္တရာတရားလည်းရနိုင်တယ် So out of these four things which people cherish, The third one is most important, namely Dhamma, by which is meant uh, we should sustain our moral and ethical conduct, which is important both for the worldly matters and spiritual matters. ခုနကပြောလာခဲ့တဲ့ကာဏကစ္စကစ္စပသုတ်တံကပြောလာခဲ့တဲ့ လူဘဝရခဲ့တယ်ဆိုတဲ့လူဟာခုပြောလာခဲ့တဲ့တရား၄ပါးထက်ကကာမနဲ့အထဆိုတဲ့တရားနှစ်ပါးကတော့ဖြင့်လူတိုင်းမှာရှိတယ်ဓမ္မနဲ့မောက္ခဆိုတဲ့တရားနှစ်ပါးကလူတိုင်းမှာမရှိဘူးအဲ့ဒီဓမ္မနဲ့မောက္ခတရားနှစ်ပါးပြည့်စုံအောင်ရှာမိတဲ့လူအဲ့ဒီလူမျိုးကိုသာလင်ရခဲ့တဲ့လူလို့ဆိုပါတယ် So what we have just discussed now, we have discussed about the reality of humanhood. And uh, we also discussed the four things. Now, as for the the first two things out of these four things, karma and atta, everybody is pursuing that. That is quite common to everybody. As for the second and uh, third and the fourth one, namely dhamma and moksha, not everybody is going after or seeking these two things, dhamma and moksha. So when we talk about, when we say the rarity of humanhood, we mean those people who go in pursuit of these two things, namely Dhamma and Moksha. ဒါကြောင့်ရခဲ့တဲ့လူဘဝကိုရလာတဲ့ပုဂ္ဂိုလ်များမှာဘဝလုံးမြတ်ရေးတရားကိုရှာမိပြီးတော့တရားကိုပြစ်သူဗုဒ္ဓမြတ်စွာသာသနာတော်နဲ့တွေ့ကြရဂျုံနတ်သူလူဖြစ်ရဂျုံနတ်အောင်တရားကိုရှာမိလို့ So when we when the Buddha says the humanhood is a rare achievement, rare thing, it is very rare to be born as a good human being, means uh, a person who is pursuing the Dharma, practicing the Dharma, uh, in order to be liberated from the wrong life from the universal uh, suffering so that one is uh, worthy of living in the period of this Buddha's dispensation. Such a person who is going in pursuit of the Dharma and liberation is the kind of person who is very rare to be to, be, to become. အခုတတိယဘိုင်းအနေနဲ့ ဝိပဿနာရှုနည်း၃မျိုးကိုပြောပြမယ်လို့ဘုန်းကြီးဟောလာခဲ့တယ်ခုဝိပဿနာတရားရှုနည်း၃မျိုးကိုစပြီးပြောပြမယ် Now as the final part of this discourse as Yara has said uh, he's going to talk about the three ways of practicing vipassana meditation ဝိပဿနာရှုမှတ်နည်းဟာ အကျဉ်းချုပ်ကျင့်ခွင့်နေနဲ့ပြောမှဆိုရင်သုံးမျိုးပဲရှိပါတယ်။တစ်ရှုမှတ်တဲ့အခါမှာဆက်ဆက်အောင်မှားရမယ်။နှစ်မှတ်တဲ့အခါမှာလည်းပဲစူးစူးဆိုင်ဆိုင်မှားရမယ်။သုံးမှတ်တဲ့အခါမှာစိတ်စိတ်ဆက်ဆက်မှားရမယ်။အဲ့ဒီမှန်ဒီသုံးမျိုးနဲ့ရှုမှန်ဒီသုံးမျိုးနဲ့မှန်သွားမယ်ဆိုရင်ယောဂီဟာ တရားတစ်နေ့တစ်နေ့သူ့ပွားပြီးတော့သွားပါလိမ့်မယ် These three things which are to be said in brief is one, the first is when you are practicing Saripurana, to note continuously. That is the first one. The second one is to be precise on the object, to concentrate your mind on the object of attention. The third one is to be meticulous, to be thorough in your practice ဒီဆက်စားပြီးမှန်ရမယ်ဆိုတဲ့နေရာမှာတမန်နဲ့တမန်ဟာဆက်စပ်နေရမယ်တမန်နဲ့တမန်ကြာရှိတရားဘူးဖောင်းတယ်ပေတယ်မှားတယ်ဆိုရင် ဖောင်းတယ်မှန်တယ်မှန်တယ်ဖောင်းပြီးပေတဲ့အမှန်ကိုမှန်တဲ့အမှန်ဟာဒါဆက်စပ်ဆက်စပ်နေပြရမယ်ကြာမရှိတရားဘူးဖောင်းလာကိုမှန်ပြီး မမှန်မိပဲနဲ့တတိမေးသွားပြီးတော့အတော်ကြာမှပိန်တော်ကိုသွားမှန်မယ်သူတို့သွားမှန်မယ်ဆိုလို့ရှိရင် အမှန်ကဆက်ဆံမှုမရှိတဲ့အတွက်ကြောင့်မို့ကျဲသွားတဲ့အတွက်ကြောင့်တမန်နဲ့တမန်ကြားထဲမှာကိလေသာဝင်သွားတယ်ကိလေသာဝင်သွားတဲ့ခါကျတော့သမာဓိပြက်သွားတယ်ဒါကြောင့်တရားရှိမှန်တဲ့ပုဂ္ဂိုလ်ဟာတမန်နဲ့တမန်ကိုဆက်ဆံအောင်မှန်နေရမယ် Now, as regards the first part of this uh, method of practice of Sutiparana, we are saying that uh, when noting should be continuous. That means one uh, noting mind, the preceding noting mind should be continuous with the succeeding noting consciousness without leaving any gap. For instance, when you're noting rising and falling, you note rising, which should be followed by falling continuously not leaving a gap, such as when you're noting rising. You note rising, later on you forget, or there's a gap, or your mind is away, then you may be noting falling after some time. In this way, uh, the noting is not continuous. There's gap in between. So if there is any gap in between these uh, uh, noting consciousness, then there will be Ilisas are bound to enter these gaps. Then uh, one will not be able to concentrate. One's, con one's concentration will be disrupted because the noting is not continuous. ထိုင်ပြီးမှန်တဲ့အခါမှာဖြစ်စေဈဉ္ဉံရှောက်ပြီးမှန်နေတဲ့အခါမှာဖြစ်စေမြင်မှုကြားမှုစသည်ကိုကျွမှတ်နေတဲ့အခါမှာဖြစ်စေ တမန်နဲ့တမန်ဟာကိုယ်ဟာမှုမရှိเสียရဘူးအမှန်မကျဲเสียရဘူးကိုယ်ဟာမှုကျဲမှုရှိနေတယ်ဆိုရင်ကြာကြာမှာကိလေသာကဝင်သွားတယ်ကိလေသာဝင်သွားပြီဆိုရင်အဲ့ဒီဉာဏ်အမှန်ဆက်သွားတယ်ဆိုရင်ဖြစ်နိုင်တဲ့သမာဓိတုဉာဏ်သူတွေဟာဖြစ်ခွင့်မရပဲနဲ့မှန်ကျဲသွားတဲ့အတွက်ကြောင့်မို့ကိလေသာဝင်ခိုသွားတဲ့အတွက်ကြောင့်မို့သမာဓိကပြတ်သွားတယ် တမာတိပြတ်သွားတဲ့အတွက်ကြောင့်မို့ဖြစ်ဖြစ်ဖြစ်ထိုင်တဲ့ဝိပဿနာဉာဏ်တွေဟာအဲ့ဒီနေရာမှာမဖြစ်ပဲနဲ့လွန်သွားတယ်လွတ်ထွက်သွားတယ်ဒါကြောင့်မို့အမှန်ကိုစစ်တောက်မှဖို့သိအရေးကြီးပါတယ် Either when you are sitting meditation, when you are when you're doing sitting meditation or walking meditation, or noting general activities such as hearing, seeing, hearing, and so on, your noting mind should be continuous without leaving, without leaving any gap, not to be discontinuous. If the noting leaves, if you have gaps in between, or if the noting mind is discontinuous, then you will be allowing the negative elements to enter your stream of consciousness, so that there will be no chance of your mind concentration. There will be no concentration. You will not be able to concentrate your mind in a unique manner. If you are not able to concentrate your mind, you will not be able to cultivate insight knowledge. You will be losing the insight knowledge which should happen as a, as a sequence of uh, concentration. တမန်နဲ့တမန်ဆက်ဆက်မှုမရှိပဲကွာဟသွားတဲ့အတွက်ကြောင့်မို့ဉာဏ်မှာကိလေသာဝင်ခိုးကိုကိလေသာဝင်ဖြစ်သွားပုံကိုဥပမာအနိကဆိုဥပမာတစ်ခုနဲ့ပြောရမယ်ဆိုရင်ခုတရားတရားနာနေရတဲ့ယောဂီများထိုင်နေတဲ့ခင်းပြင်ပုံကိုကြည့်ပါအဲ့ဒီခင်းပြင်ဟာပါကိခင်းပြင်တွေဟာဆက်ဆက်မှုတစ်ခုနဲ့တစ်ခုဆက်ဆက်နေတဲ့ပါကိတွေဆိုရင်ကြားမှာအငြင်းကြီးတွေမရှိဘူးဝင်ခိုးဘူး ကွာဟားနေတဲ့ပါကဲတွေဆိုရှင်အကြမ်းမှာအငင်းကြီးတွေဝင်ခုသွားတယ်အဲ့ဒီသဘောပါပဲအမှန်ဆက်သမှုမရှိဘဲနဲ့ကွာသွားပြီဆိုရှင်တမန်နဲ့တမန်ရမှာကိလေသာတွေဝင်ခုသွားတဲ့အတွက်ကြောင့်မို့အမှန်ကြီးပြည့်စုံသွားပါတယ်မှတ်သိသိသွားပြီဆိုရင်သမာဓိပဒနာဉာဏ်လည်းပဲဖြစ်ဖို့ဖြစ်တဲ့နေရာမှာနောက်နှေးသွားပါတယ်နောက်ကျသွားပါတယ်ဒါကြောင့်မို့အမှတ်ဆက်သဖို့ကအရေးကြီးပါတယ် Now about uh, the continuity or discontinuity of noting consciousness can be compared with the, uh, the floor, the floorboards or the parquet on which you're sitting. If the floorboards or parquets are not continuously constructed or placed, then there'll be uh, the dirt and all sorts of uh, extraneous things will come into these gaps, into this uh, gap. So, so too with the practice of meditation, when your noble mind is not continuous, if there is gap, then these kilesa dirt are bound to enter your stream of consciousness, disrupting your samadhi and jnana, concentration and knowledge. ဒုတိယရမှန်ကြီးက စူးစူးစိုက်စိုက်မှန်ရမယ်မှန်တဲ့အခါမှာဆိုင်ပြီးမှန်တဲ့အခါမှာဖြစ်စေလမ်းလျှောက်ပြီးမှန်တဲ့အခါမှာဖြစ်စေဘယ်အခြေခံမျိုးမဆိုစူးဆိုင်မှုအသိရကြီးတယ်စူးဆိုင်မှုဆိုတဲ့သဘောတရားဟာသမာဓိရဲ့သဘောတရားပါပဲစူးဆိုင်မှုမရှိဘဲနဲ့ပေါ်ပေါ်ရောရောမှန်းနေမယ်ရော့ရဲရဲမှန်းနေမယ်ဆိုရင်အဲ့ဒီပေါ်ဆမှုကြောင့် ကိလေသာတွေကြာခံပြီးတော့အဝင်အထွက်တွေဖြစ်လာတယ်ကိလေသာတွေကြာခံပြီးဝင်ထွက်ဖြစ်လာပြီဆိုရင်သမာဓိဝိပဿနာဉာဏ်ဟာရှေ့ကို မတွတ်တယ်ပဲနဲ့ရပ်တန့်သွားမယ်သို့မဟုတ်နောက်ကိုဆုတ်သွားမယ်ဒါကြောင့်မှန်းတဲ့အခါမှာလေးပဲစူးစူးစိုက်စိုက်မှန်းဖို့အရေးကြီးပါတယ် Second part is uh, try to be precise in your noting so as to pin down, pinpoint on the object of attention. If you do that, you'll be able to concentrate your mind. Otherwise, if you are lax in your practice, not being precise, then again these uh, negative undermining elements are bound to enter your stream of consciousness and just weakening, which will uh, thus weakening your concentration and wisdom. They will not progress they were also, they might stop or they might retard. They might be retarded, not progress in the practice. စူးဆိုင်မှုဆိုတာဟာတမာတိရဲ့သဘောတရားပါပဲတမာတိဆိုတာဟာအာယုံတစ်ခုပေါ်မှာစွဲမြဲစွာမှတ်တဲ့သဘောကိုတမာတိလို့ခေါ်တယ်စူးဆိုင်မှုအင်အားတမာတိရှိတဲ့ဆိုရင် ရှုမှတ်နေတဲ့အာယုံပေါ်မှာဖြစ်ပေါ်နေတဲ့ယုံနာတရားရဲ့သဘောတရားကို အမှန်တိုင်းသိနိုင်တယ်။ဒါကြောင့်သမာဓိရဲ့စွမ်းအင်ဖြစ်အောင်ဆိုရင်ရှုမှတ်တဲ့အာယုံတိုင်းမှာစူးစူးဆိုင်ဆိုင်မှန်ဖို့အမှန်တမ်းအရေးကြီးပါတယ်။ You're bound to see the true nature or the essential nature of mind and body as regards the object noted. And that's why it, your advice to sustain your noting mind on the object of attention precisely. ရှုမှတ်နေတဲ့ယောဂီတွေသူ့တိုင်မှု ရှိမရှိကိုယောဂီတို့လေးလာလို့ရှိရင်အတန်မှအထင်ရှားပါတယ်။သွားလာတဲ့အခါမှာဟိုကြည့်ဒီကြည့်အဲ့ဒါဘောတရားကိုရှိကနေပြီးတော့လူတယောက်ဖြားပါမယ်ဆိုရှင် မော့ပြီးတော့ကြည်တာမျိုး။ အပန်ကြားတဲ့ခါကျတော့အဲ့ဒီပန်ကြားတဲ့နေရာကိုနားထောင်တဲ့သဘောတရားမျိုးအဲ့ဒီသဘောတရားတွေကစုဆိုင်မှုမရှိတဲ့သဘောတရားတွေပဲဒါကြောင့်စုဆိုင်မှုရှိတဲ့ယောဂီဆိုရင်သွားလာတဲ့အခါမှာလည်းပဲအိန္ဒြေရှိတယ်နေထိုင်တဲ့အခါမှာလည်းပဲအိန္ဒြေရှိတယ်ကြည်ကြည်မှုရှိတယ်စားတော့တဲ့အခါမှာလည်းပဲကြည်ကြည်မှုရှိတယ်စုဆိုင်မှုမရှိတဲ့ယောဂီများမှာသွားလာတဲ့အခါမှာလည်းပဲကြည်ကြည်မှုမရှိဘူး စားတော့တဲ့အခါမှာလည်းပဲတည်ကြည်မှုရှိဘူးနေထိုင်တဲ့အခါမှာလည်းတည်ကြည်မှုရှိဘူးအဲ့လိုတည်ကြည်မှုမရှိတဲ့ယောဂီဆိုရင်တမာတိစွမ်းအားအလွန်နည်းနေတဲ့အခါပဲဒါကြောင့်အဲ့လိုမဖြစ်အောင်အမြဲတမ်းစူးစူးဆိုင်ဆိုင်မှဖို့လိုပါတယ် Please concentrate on mind by sustaining not, not the mind on the object of attention is very important because when you are doing walking meditation or sitting meditation especially in walking meditation, if you are looking here and there, not uh, looking in front, not to not, uh, not concentrating your mind, suppose you hear any sound and you want to identify it and listen to it, that will, that is, uh, you are not, it is a sign of lack of concentration. So when you are walking, if you are able to uh, concentrate your mind, if you're calm and collected, then uh, if you're calm and collected in all activities such as walking, sitting, or even taking food, then you are a dedicated yogi. Otherwise, if you are not able to concentrate your mind while in all these activities like uh, walking, eating and other things, then you'll be weakening your samadhi concentration. Your power of concentration will go down. So as not to happen like this, try to concentrate your mind on the object of attention. နပါတ မှတ်တဲ့အခါမှာအမှုအရာအလုံးမှာမိမိနိုင်သလောက်မှန်းရမယ်။သွားတာလာတာကစကြည့်ရှုတာကစစားတော့တာကအစရသမျှအမှုအရာတွေမှာကိုယ်တန်းနိုင်သလောက်မှန်းရမယ်။အဲ့ဒါလိုမှန်းတဲ့အခါကိုစိတ်စိတ်ဆတ်ဆတ်မှန်းတယ်လို့ဆိုရယ်။လူရင်းမှာကတော့ဖြစ်အမှုအရာအလုံးမှာမိသည့်နေရာမှာမဆိုစကားပြောတာကအစ သွားတာလာတာကစဒီမျက်စိမိတာကစမျက်တောင်ခတ်တာကမှစပြီးတော့အသေးစိတ်အသေးမွားမူရမှစပြီးတော့သိမ်မွေးတဲ့မူရမှစပြီးတော့နေရာတကာမှာမူရအလုံးပေါ်မှာစစ်စစ်သက်သက်မှတ်နေရမယ်လို့ဒီလိုဆိုလိုတယ်အစပိုင်းမှာတော့စစ်စစ်သက်မမှတ်နိုင်ဘူးပေါ့ဒါမှလည်းပဲကိုနိုင်သလောက်တော့မှတ်ဖို့လိုပါတယ် The third one aspect is to be meticulous or thorough in the practice of noting or noting all activities such as uh, walking, going about here and there, or looking or eating. In all actions, one has got to be very careful, to be thorough and meticulous, even to the extent of minute details such as closing and opening of the eyes. Of course, in the beginning, in the beginning, you'll not be able to note everything But you got to try and do it as much as you can. စိတ်သံမှုမရှိတဲ့အတွက်ကြောင့်မို့ဖြစ်နိုင်တဲ့သဘောတရားတွေဟာစိတ်သံမှုမရှိဘူးဆိုရှိရင်ဖြစ်ဖြစ်ဖြစ်ထိုက်တဲ့သမာဓိတရားတွေဟာတုတ်တက်မှုမရှိပဲဖြစ်လာတယ်။ဒါကြောင့်အမှုအရာအကုန်လုံးမှာဘယ်ဟာတစ်ခုမှမှန်ပဲကြံရည်တယ်လို့မရှိရလောက်ဒီမှန်ရတယ် ဘယ်ဟာတစ်ခုမြင်တဲ့ခါမှလည်းပဲမမှန်ပဲဘယ်ဟာတစ်ခုကြံရစ်တယ်ကြားတဲ့ခါမှလည်းပဲမမှန်မိတာဘယ်ဟာတစ်ခုကြံရစ်တယ်စားတော့တဲ့ခါမှလည်းပဲမမှန်မိပဲဘယ်ဟာတစ်ခုကြံရစ်တယ်ဆိုတဲ့ဘယ်ဟာတစ်ခုကြံသေးတယ်မမှန်ပဲကြံရစ်တယ်ဆိုတာတစ်ခုမရှိရလည်းအောင်မှားရတယ်အဲ့လိုတိအဲ့လိုတိမှန်နိုင်မှသမာဓိဝိပဿနာဉာဏ်ဟာရှုပ်တုတ်တယ်ပြီးတော့လာပါတယ် because one is not meticulous one will not be able to deepen one's concentration. Therefore, it is advised that uh, one should be able to uh, uh, note thoroughly all actions without any remainder. For instance, when you are noting something, for instance, you see something, you note as seeing seeing, so that uh, uh, you've been noting all activities of seeing without any remainder. There should not be any part of seeing unnoted. And when you hear something, you should be able to note as hearing, hearing, without any remainder, so that there will be nothing left unnoted as regards seeing. And when you are taking food also, you note all aspects of eating from the beginning to the end, so that there won't be anything left unnoted in the course of seeing. So this is the advice, note everything, not to leave anything unnoted. ခုပြောလာခဲ့တဲ့တရားရှုမှန်ဤသုံးနည်းအတိုင်းတစ်ခုနဲ့တစ်ခုတမန်နဲ့တမန်ဆက်စားပြီးတော့မှရင်မှန်တဲ့အခါမှာလည်းပဲ အာယုံပေါ်မှာစူးစူးစိုက်စိုက်မှန်းခြင်းရောရဲရဲမရှိပဲပေါ်ပေါ်ရောရဲမရှိပဲဩဆာမှုမရှိပဲစူးစူးစိုက်စိုက်မှန်းခြင်းမှန်းတဲ့အခါမှာလည်းပဲအမှုအရာအလုံးမှာဘယ်ဟာတစ်ခုကြံသေးတယ်လို့မရှိရလေအောင်စစ်စစ်ဆတ်ဆတ်မှန်းခြင်းအဲ့ဒီမှန်းခြင်း၃မျိုးနဲ့သာယောဂီတွေအစိုက်ပြီးတော့မှန်းသွားနိုင်မယ်ဆိုရင် မကြာမီကာလအတွင်းမှာယောဂီများအလိုရှိတဲ့နိဗ္ဗာန်ဆိုတဲ့တရားဟာမကြာမီကာလအတွင်းမှာယောဂီတို့ကိုယ်တိုင်မြင်ရမှာအမှန်ပဲ So what we're just discussed now, three parts, namely, one should be continuous is one's own one's practice, so that the preceding noting mind is continuous with the succeeding noting mind, without any without any leaving any without leaving any gap. And uh, secondly, one should be able to do it energetically, precisely, to concentrate, to pinpoint one's noting mind on an object of attention, and not to relax in the practice. And uh, thirdly, one should be able to be meticulous and thorough about the objects to be noted without leaving anything unnoted. Uh, if you are able to do that meticulously, then very soon you'll be able to realize the highest bliss as you cherish as a practitioner နိဗ္ဗာန်ဆိုတာဟာတခုတည်းရှိသလိုနိဗ္ဗာန်ကိုသွားတဲ့အလန်းကလည်းပဲတကြောင်တည်းပဲရှိတယ်အဲ့နိဗ္ဗာန်သွားတဲ့လမ်းဆိုတာမဂ္ဂင်၈ပါးပါပဲအခုမှန်တဲ့မှန်ဒီ၃မျိုးနဲ့ယောဂီများအစမပြတ်မှန်နေမယ်ဆိုရင် ယောဂီတွေဟာနိဗ္ဗာန်ကိုသွားတဲ့မကင်လမ်းကြောင်းပေါ်မှာရောက်နေတဲ့ပုဂ္ဂိုလ်တွေဖြစ်တဲ့အတွက်ကြောင့်ယောဂီများအလိုရှိတဲ့တရားဟာမကြာမီကာလတည်းမှာအမြန်ဆုံးရနိုင်လိမ့်ပါလိမ့်မယ် So they, there's only one way to us, one way of practice to realize the highest bliss of Nibbana, and that is none other than the noble path of a constituents. And if you are able to practice according to these three ways of practicing Satipatthana, uh, very soon yogis are bound to realize their cherished goal. ဗုဒ္ဓရဲ့ဝါဗုဒ္ဓဝါဒရဲ့အနှစ်သာရဆိုတာဟာမွန်မြတ်တဲ့ကျင့်စဉ်တွေကိုလက်တွေ့မဲ့ပဲမှာလိုက်နာကျင့်သုံးရတဲ့ဝါဒဖြစ်တယ်။အဲဒီတော့လက်တွေ့ကျင့်သုံးရတဲ့ဝါဒဖြစ်တဲ့အတွက်ကြောင့်မို့ အခြားမှာလိုက်ပြီးတော့ရှားတာမျိုးမဟုတ်ဘူးမိမိရဲ့ကိုယ်ထဲမှာပေါ်နေတဲ့တရားကိုပဲရှုမှန်ရှုမှန်ရတဲ့သဘောတရားပါပဲဒါကြောင့်ဗုဒ္ဓဝါဒရဲ့အနှစ်သာရဖြစ်တဲ့မွန်မြတ်တဲ့ကျင့်စဉ်တိုင်းကျင့်ကြံပွားများအထုနိုင်ကြသဖြင့်ယောဂီများအလူရှိနေတဲ့နိဗ္ဗာန်တရားကိုမိမိရဲ့ကိုယ်တွင်းမှာပင်လင်ရှာဖွေနိုင်ပြီးတော့အထုနေတဲ့ယောဂီအလုံးဟာမိမိအလူရှိတဲ့ဉာဏ်နိုးတဲ့ တောင့်တဉာဏ်တို့တွေတဲ့နိဗ္ဗာန်တရားတော်များကိုမိမိတို့ယနေ့จิตသုံးနေတဲ့လမ်းစဉ်အတိုင်းတသွမတိုက်တသွေမတေးကျင့်ကြံပွားများအထောက်နိုင်ကြသဖြင့်အမြန်ဆုံးနိဗ္ဗာန်သို့ရောက်နိုင်ကြပါစေလို့ဆုတောင်းရင်းနဲ့တရားပွဲကိုပြုလုပ်ပါတယ် So in the conclusion the, the Buddha has given this essence of the Dharma the practical aspects the noble uh, method of practice. And uh, when uh, you are undertaking this practice, you reach the cherished goal, you don't have to look elsewhere, you have to look inside, in your body. There are these dharmas, states, which arise in the body. You have to note whatever arises in the body. All, they're all in the body. So with the nail-biters, as uh, I wish yogis to be able to undertake, as already discussed, and be able to realize their cherished goal of Nibbana very soon. That's all.